မရင်ကျုပ်တဲ့ခါကာလမှာပူဇော်ကြောတွေရှိကြပါတယ်ရတိုင်းရတိုင်းပဲကြောတွေရှိကြပါတယ်မိသားတွေကိုပြမမိတဲ့ပစ္စည်းရင်ဇာကမတွေပြမမိတဲ့ပစ္စည်းရင်ကိုယ့်ရဲ့အသက်ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေပြမမိတဲ့ပစ္စည်းလို့ရှိရင် အဲ့ဒီဒီမာနေတဲ့အဖြစ်ကြီးကင်းပြတ်သွားအောင်လို့တော့ကြတာပဲမာနိမဩကာသရောကအစီအစဉ်ကအများအားဖြင့်အဲ့ဒီဒီမာနေတဲ့အဖြစ်ကြောက်ကင်းအားဆိုတဲ့အနေနဲ့စီစဉ်ပြီးထားရတယ်အဲဒါဩကာသစီကိုရဲစီကိုရဲဒီမာနေတဲ့ ရောက်ပါလေခြင်းကြောင့်ငါစိတ်ခေါ်ပါပြီလို့ဒါလိုဆိုတာအဲဒီခါခါသိစိတ်ခေါ်တဲ့စိတ်ခေါ်တဲ့ဟာပြည့်ပြောက်အောင်စိတ်ခေါ်ရတာမဟုတ်ပါဘူးတစ်ခါတရံတော့ပါပဲခုတနေ့တစ်ချိန်သင်ကျုပ်တဲ့အခါကာလမှာပူဇော်ကြဘယ်တော့ကြရဲကြတိုင်းကြတိုင်းမှာတချို့ပုဂ္ဂိုလ်လည်း မှားနေတဲ့ပြည့်ရှိရင်လည်းရှိမှာပေါ့ရုပ်ပုဂ္ဂိုလ်လည်းရှိလာမယ်မဟုတ်ပါဘူး။ရေးကြည့်တာကတော့ဘုရားသာသနာတော်မှာကုသိုလ်တရားဖြစ်ပွားဖို့ရေးကြည့်တာပဲ။အကုသိုလ်တရားမဖြစ်ဖို့အကုသိုလ်တရားပယ်ဖို့ရေးကြည့်။အကုသိုလ်တရားက တရားကဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်ယောနိဒောမနတိကာကသင်လျော်စွာနှလုံးသွင်းလို့ဖြစ်သည်အဲဒီတော့အာဟုသောရှိအောင်မသိမတော်တဲ့ဤချင်းနှလုံးမသွင်းမှုအရေးကြီးပါတယ်။တစ်သက်ပုဂ္ဂိုလ်ကမိမိပေါ်မှာမတော်မသင့်ပြုတာတော့ပြောတာတော့ရှိစေတာမို့အဲဒါတွေကမသိတော်တဲ့ဤချင်းနှလုံးမသွင်းမနဲ့ သင်တော်တဲ့မိညာနှလုံးသွင်းလို့ရှိရင်အကုသိုလ်ဖြစ်ပဲနဲ့ကုသိုလ်ဖြစ်ပွားကျိုးများလာပါပဲ။တပည့်သားပုဂ္ဂိုလ်ကသင်တော်တဲ့မိညာပြုပြောနေတယ်လို့ဘဝမသင်တော်တဲ့မိညာသွားနှလုံးသွင်းလို့ရှိရင်တော့အကုသိုလ်ဖြစ်ပါတယ်။အဲဒါရေးကြည့်ပါတယ်။ပရိသအများနဲ့ဆက်ဆံရမှာပို့ပြီးတော့ရေးကြည့်ပါရဲ့။ အခုလိုသာသနာ့ရေးကမှာပရိသတ်တွေအများစုရှိပြီးတော့နေတော့အဲ့ဒီပရိသတ်အများစုနဲ့စားပြီးတော့အာယောနိတော်မသီကာရမသိမတဲ့နှလုံးသွင်းတာမဖြစ်ဖို့ယောနိတော်မသီကာရနဲ့သိနေတဲ့နည်းဖြင့်တာနှလုံးသွင်းဖို့ပို့ပြီးတော့အရေးကြီးပါတယ်ဘုန်းကြီးတို့ကခဏခဏ ညွှန်ကြားဩဝါဒပေးလေးရှိတဲ့အတိုင်းမေတ္တာကာယကမေတ္တာဝစီကမေတ္တာနောကအဖြစ်စိတ်ကိုယ်ကိုစဉ်းစားဖို့ရောဆိုဖို့ပြုလုပ်ဖို့ရည်ကြီးပါရဲ့။ကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲယောနိတော်မနိကာရနဲ့သိတဲ့ဇာနှလုံးသွင်းပြီးတော့မေတ္တာကာယကမေတ္တာဝစီကမေတ္တာမနောကအဖြစ် ညာစီကြီးပြုရင်ပြုလိုက်တာပြောရင်ပြောလိုက်တာကြောက်ရေးကြီးပါတယ်အစဉ်စဉ်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေလည်းမိမိတို့တာဝန်ဆက်ဆောင်ရမှာယောနိတော်နေကာလတဲ့နှလုံးသွင်းပြီးတော့ပြုရင်ပြုလိုက်တာပြုပြောရင်ပြောလိုက်တာကြောက်ရေးကြီးပါတယ်မပြောရင်မပြောလိုက်တာမပြောဘူးပြုရင်မပြုလိုက်တာမပြုဘူး အဲဒါအရေးကြီးပါတယ်အဲဒါဘုန်းကြီးကခဏခဏဟောပါပေးနေရတာပါပဲဘုန်းကြီးတို့အနေနဲ့ပြောစရာပြုစရာပြောစရာတွေရှိရင်လည်းတချို့ဟာတွေကမပြောအောင်ဒါလိုပဲဒီလိုရှုပြီးတော့ထားရအရေးကြီးလာမှမပြောမဖြစ်မှပြောရအခုဒီမှာသာသနာ့ဒါနဲ့ပတ်သက်ပြီးတော့ တာဝန်ဆောင်တဲ့ပုဂ္ဂိုလ်တွေဟာတာဝန်ဆောင်ပုဂ္ဂိုလ်တွေနေအဖြစ်သာသနာတော်ကျူးမြတ်အများကြောင့်ဆောင်ရွက်နေကြတာဖြစ်တော့သာသနာကျူးမြတ်အများကြောင့်ကိုယ်သာလဲဆောင်ရွက်သွားကြဖို့ရည်ကြီးပါတယ်ကုသိုလ်တရားဖြစ်ပွားဖို့ဆိုတာအရေးကြီးနေတာအဲ့ဒါကုသိုလ်တရားဖြစ်ပွားဖို့အရေးကြီးတာ မေတ္တာကာယရာမေတ္တာဝစီရာမေတ္တာမနောကဆိုတာအစကပြောနေရုံနဲ့မဖြစ်ဘူးစိတ်ကူးရဲ့စိတ်ကူးတဲ့မှာလည်းမေတ္တာဝစီမေတ္တာမနောကနဲ့နဲ့လျော်တဲ့စိတ်ကူးစိတ်ကူးအရေးကြီးပါတယ်နောက်ကပြောတဲ့အခါကလည်းမေတ္တာဝစီကနဲ့နဲ့လျော်တဲ့စကားကိုပြောဖို့အရေးကြီးပါတယ်ပြုလုပ်တဲ့အခါကလည်းလည်းမေတ္တာကာယကနဲ့ပြုလုပ်ဖို့အရေးကြီးပါတယ် ဒီဘာတွေကိုဒုက္ခရောက်အောင်လို့တွန်းလိုက်ပိုးလိုက်ရိုက်လိုက်ဒီဘာမျိုးကမေတ္တာတရားကတော့မဆုံးနိုင်ဘူးဒီဘာတွေနားမဆန်းတဲ့စကားကိုပြောမှဆိုလို့ရှိရင်မေတ္တာဝစီကာလို့မဆုံးနိုင်စိတ်ကူးကတော့မေတ္တာလောကမဟုတ်ဘဲနဲ့ဒေါသစိတ်သွားပြီးစိတ်ကူးနေတယ်လို့ဘေးကပုဂ္ဂိုလ်မသိသေးလို့ကိစ္စမရှိသေးဘူးတော်တော့တော်သေးရဲ့ဒါပေမဲ့လို့အဲဒီ နောကနေရာပြတော့အားကောင်းလာလို့ရှိရင်ကိုယ်မှုနှုံးမှုမတော်တာတွေဖြစ်ပွားပြီးတော့လာရတယ်ဒါကြောင့်မို့မနောကလည်းမေတ္တာရှည်သွားပြီးတော့ပြန်လျော်တဲ့အကြောင်းအရာကိုလည်းစဉ်းစားကြံစည်ဖို့ရအရေးကြီးပါရဲ့ဘုန်းကြီးတို့တရားဟောတယ်ဟောတယ်လည်းမြတ်တိပြုရသက်ဆိုင်ရာရဲ့ဒီလိုပေါ်နေတာပါလား အခုလိုဩဝါဒပေးတဲ့ခါကျတော့ဟိုပြီးတော့အရေးကြီးတာပါအရေးကြီးတော့ပြောရင်ပြောလိုက်တာလည်းစိတ်ကူးရပေါ်တယ်ညပြောရတယ် လိုတရားဖြစ်ပွားစေဖို့အရေးကြီးပါတယ်။ပြောတဲ့ပုဂ္ဂိုလ်ကမိမိမကြိုက်တဲ့စကားပြောစေကအာသူကဘယ်လိုကျိုးကိုညှို့နေပြီးပြောတာပဲဘယ်လိုကောင်းစေချင်လို့ပြောတာလဲကောင်းတဲ့တော့ကနေဒီလိုမျိုးနဲ့ညွန်တယ်ဒီကလာဖြစ်ပါအဲ့ဒါအာဟုလည်းမဖြစ်ဘူးဟိုမှာအာဟုလည်းမဖြစ်ဘူးဒေါသမဖြစ်ဘူး အဲဒါကြီးကြီးပါတယ်ညာစုနဲ့နေတဲ့နေရာကဏ္ဍမှာပြောတဲ့ပြောတဲ့ဓာတ်လေးတွေပြောရတာအဲဒီပြောတဲ့ဓာတ်ကဏ္ဍ ရေးဟုတ်မဟုတ်ကိုတရားစဉ်းစားပြီးပြောနေပါလားအဲ့ဒါကိုမြတ်မာရိအာရုံတို့ပြောနေတာသတ္တညာပုဂ္ဂိုလ်တွေဘာလို့ဘာမှစဉ်းစားသင်ရင်ပြီးတော့အယောနိသမတိကာရဖြစ်ပြီးအကုသိုလ်ကိုပွားရအောင်ဓမ္မရိအာရုံတို့ပြောပြီးတော့ပြေပါရဲ့အဲ့ဒီတိုင်းနဲ့ ရင်သုံးပါးရဖို့ရည်ရှိပါတယ်ရောနေတော်မဒီကာကနဲ့တင်းနေတာနှလုံးသွင်းတယ်လို့ရှိရင်ဘယ်လိုအကြောင်းမှုပဲပေါ်လာတာအကုသိုလ်ရှိပေါ်တယ်အကုသိုလ်ရှိပေါ်တယ်အမြဲပြားဒါကြောင့်ညာပြီးရရှိတဲ့ နာချမ်းသာတဲ့စကားမျိုးပြောနိုင်အောင်ဒီလိုအထုပ်ကိုအကြည့်ပြီးတော့ပြုလုပ်တဲ့နာဂလာသဘာဝရဲ့ဆင်းရဲအောင်ပြုလုပ်နိုင်ဖို့ဆောင်ရွက်ဖို့ဒီပါရဲ့ဒီတော့ဒီမှာဌာနကတရားတို့ကိုဌာနဆိုတော့ကုသိုလ်တရားတွေအများကြီးပွားနေလို့ရအကြည့်ပါဒီလိုတရားတွေကြည့်ရ ပွားတယ်ပွားပြည့်စုံတယ်ပြည့်စုံပါတောင်းပေါ်လာရေးကြီးပါဘုရားဘုရားတရားတွေပြပွားအောင်ပြင်ရတာကလည်းဒါကကောင်းလို့ပြင်ရတယ်လို့ဘုရားပြောပါရဲ့ဒီဌာနဘုမအော်ရောင်းနေရရရရောင်းနေရရရဘုရားအထွာရနာကောင်းလို့အထွာရလည်းအဲ့ဒါပြန်ပြန်ဖြစ်မှနေကြတာ ရားဒီလိုနဲ့ညာဒီလိုအားမင်းပန်းတယ်နဲ့ဒီလိုကြိုက်ဝမ်းရအောင်အားတော်လိုပါရဲ့။ယာစုမတဲ့ပုဂ္ဂိုလ်ရေးကြတာပြည့်စုံမှာသွားတော့တာလက်မှာဒီပါ။အားရ။ဘာနဲ့ကမှဒီသာကိစ္စကိစ္စမြတ်ဘုဒ္ဓတရားတွေွားတယ်ွားအောင်ဒီလိုနဲ့ပြည့်စုံအောင် အာသုဘောဇဝေယသမဆက်ပြင်းရဲ့ဒီသို့တော်ပါရဲ့အဲဒီသို့တော်တဲ့အတိုင်းဘုရားသစ္စာပြန်ပြီးဒီလိုဆောင်ရတဲ့ညာရှိရဲ့ဒီလိုမျိုးတဲ့တဲ့ရာဇာနဲ့ညာတို့ကောင်းရပြီးဒီလိုဆရာတော်ညာကြီးရာဇာနဲ့ဆိုတဲ့ ညာသာဆက်ရောက်